ခန်းကြီး9အငယ်1မှ30ထိုသို့ရှောလမုန်သည်သာရဖျား၏အိမ်တော်အဖို့ပြုလုပ်စီရင်သမျှအလုံးစုံတို့ကိုလက်ဆက်တပ်ပြီးမှခမည်းတော်ဒါဝိဒ်လှူသော ရွှေငွေဒဇာများကို ဆောင်ခဲ့၍ ဘုရားသခင်၏အိမ်တော်ဘဏ္ဍာစုထဲမှာသွင်းထားလေ၏။ထိုအခါထာဝရဘုရား၏ပဋိညာဉ်သေတ္တာတော်ကိုဇိအုန်မည်သောဒါဝိဒ်မြို့မှဆောင်ခဲ့လိုသောငှါ၊ရှောလမုန်သည်ဣသရေလအမျိုးအသက်ကြီးသူအပေါင်းတို့နှင့်ဣသရေလအဆွေအမျိုးအသီးအသီးကိုအုပ်သောခေါင်းမင်းအပေါင်းတို့ကို၊ယေရုရှလင်မြို့သို့ခေါ်တော်မူသည်အတိုင်း၊ဣသရေလလူအပေါင်းတို့သည်သတ္တမလ၌လုပ်သောပွဲအတွင်းတွင်ရှင်ဘုရင်ထံတော်သို့စုဝေး ရောက်လာကြ၏ဣဒေလအမျိုးအသက်ကြီးသူ အပေါင်းတို့သည်လာ၍လေဝိသားတို့သည်လည်းသာရဖျား၏တစ်တာတော်ကိုထမ်းလျက်ပရိသတ်စည်းဝေးရာတဲတော်တဲတော်နှင့်ဆိုင်၍တန်ရှင်းသောတစားအလုံးစုံတို့ကိုယေပရောဟိတ်များနှင့်လေဝိသားများတို့သည် ဆောင်ခဲ့ကြ၏ရှောလမုန်မင်းကြီးမှဆ၍တစ်တာတော်ရှိမှစည်းဝေးသောဣဒေလပရိသတ်အပေါင်းတို့သည်မရေတွက်နိုင် အတိုင်းမတိများစွာသောသိုးနွားတို့ကိုရစ်ပူဇော်ကြ၏ယေပရောဟိတ်တို့သည်လည်းသာရဖျား၏ဗြိဉ္ဉ်တစ်တာတော်ကို အိမ်တော်အတွင်းသို့တွင်၍အလွန်တန်ရှင်းရာဌာနကြီးဟုသောဗျာဒိတ်ဌာနတော်ထဲမှခေရုပင်အတောင်တို့အောက်သူ့နေရာ၌ထားကြ၏ခေရုပင်တို့သည်မိမိအတောင်ကိုတစ်တာတော်နေရာအပေါ်မှဖြန့်၍တစ်တာတော်နှင့် တဘိုးတို့ကိုလွှမ်းမိုးလျက်ရှိကြ၏တဘိုးတို့ကိုဆွဲထားသဖြင့်တဘိုးဖျားတို့သည် ပြင်ခန်း၌မထင်တစ်တာတော်ရှိဗျာဒိတ်ဌာနတော်၌သာထင်၍ယနေ့တိုင်အောင်ရှိကြ၏ဤဒေလအမျိုးသားတို့သည်အေဂရုပြည်မှထွက်၍အရဖျားသည် သူတို့နှင့်ပရိညင်ဖွဲ့တော်မူသောအခါမောရှိသည် ဟောရအရ၌ရှိစဉ်တွင်ထားသောကြောက်ပြားနှစ်ပြားမှတပါတစ်တာတော်ထဲ၌အဘယ်အရာမျှမရှိ အငယ်၁၁မှ၁၄ထိုအခါစီဝေသောယေပရောဟိတ်တို့သည်အလှက်တင့်သည့်အတိုင်းအမှုတော်ကိုမဆောင်ရှိသမျှတို့သည်တန်ရှင်းသည်ဖြစ်၍တန်ရှင်းရာဌာနထဲကထွက်ပြီးလင်တည်ခြင်းဆိုသော လေဝိသားအာတတပိဟေမန်တပိယေဒုတုံတပိအပေါင်းတို့သည် အမျိုးသားချင်းများနှင့်တကွ ပိတ်ဖြူကိုဝတ်ဆင်၍ခွက်ခွင်းစောင်းတရောကိုကင်တဲ့ရစ်ပလင်အရှိဘဲ၌ရပ်နေကြ၏တဘိုးမုံသောရစ်ပရောဟိတ်120တို့သည်လည်းတည်ခြင်းဆိုသောသူတို့နှင့်ဝိုင်းလျင်ထာဝရဘုရား၏ဂုံကျေးဇူးတော်ကိုချီးမွမ်း၍ထောမနာပြုခြင်းဟံတညီတညွတ်တီအတန်ပြိုင်လျက်ကောင်းမြတ်တော်မူသည်ဂုဏတော်အစဉ်မြဲတည်သည်ဟုတဘိုးခွက်ကွင်းအဆရှိသော တူရိယာမျိုးနှင့်တကွာ အတန်ကိုလွှင့်၍ထာဝရဘုရား၏ဂုဏ်တော်ကိုချီးမွမ်းကြသောအခါထာဝရဘုရား၏အိမ်တော်သည်မိုးတိမ်နှင့်ပြည့်၏ထိုသို့ဘုရားသခင်အိမ်တော်သည်ထာဝရဘုရား၏ဘုန်းတော်နှင့်ပြည့်လျက်မိုးတိမ်တော်ကြောင့်ယေဘရဟိတ်တို့သည် အမှုတော်ကို ဆောင်ရွက်လျက်ရ၍မနေနိုင်ကြ